ကျေးဇူးရှင်မဟာဗောဓိနဲ့ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်း၌ဟောကြားတော်မူသောပါရမီဒါနတရားတော်ဒီလုံးဒီလက်ဒီသားတွေဟုတ်တယ်ဟင်ညနေကလည်းတတိသားတွေဒီလိုတတိသားတွေဘယ်နှတိသားတော့လက်ဒီသားတွေလောဘကြီးသားဗျာဟင် တို့လိုက်လူးနေတာကိုကခရိစ္ဆာကျင်လို့လူတာဟင်ဟင်ပုပ်ပါလေဟင်ခိုင်းစားကျင်လို့လိုက်လူးနေပြီးအောင်ခိုင်းမှာတို့ဟင်ပုပ်ကလားဟင်တူးတယောက်မှမဟုတ်ဘူးခရီးရှင်ရဲ့သာဝကတန်ဃာတပါးပါးကိုတစ်ခါလူလိုက်ရင်အဲ့ဒီဒါနာဟာသိပ္ပံဖြစ်သွားပါဘူး ရဏဂုတို့ကျွမ်းမမှုပါတဲ့ဌာနသာဖြစ်ပါစေဟုတ်နော်တို့ဖျားကလည်းဒီဖျားမှာဟုတ်ဘူးကဆက်ဆက်ဆက်ဆက်ဖျားဒါတိုင်းပဲတရားချင်းတို့ဘာတို့ဟိုသူတို့ပွဲတာရှင်မျိုးပဲရှိတယ်လေဝိမတာရှင်မျိုးပဲရှိတယ်ဇာနာတော့ဖျားမှန်းနာဒီလူကျင့်ဒီလူပြတာကြီးတဲ့ပဲတူလို့နော်ဟေးဖျားတရားတော်ကလည်းဘေတော့လာလာဟောတာကြီးတဲ့ပဲ နောက်တခါဘုရားမို့အဆန်းထွင်ဟောလိမ့်မယ်မထင်နဲ့ဒါပဲ။ဟုတ်နော်။တရားကလည်းဒါပဲ။သံဃာကလည်းဘယ်ဘုရားရဲ့သံဃာပဲဖြစ်ဖြစ်ဒီအကျင့်နဲ့ဒီအတိုင်းပဲသွားမှာ။အတူတူပဲ။ဟုတ်နော်။အဲဒီတော့ဘယ်သံဃာလှူလိုက်လှူလိုက်အတူတူပဲမဟုတ်ဘူးလား။သံဃာအဆင့်ဆင့်မရောက်နိုင်ဘူးလား။အဲဒီဘုရားကျင့်တဲ့လက်နက်ဖြစ်တဲ့ဓမ္မကိုကိုင်၍ကျင့်နေတဲ့သံဃာကိုလှူလိုက်ရင် ဘုရားကိုယ်သူရောပူဇော်ပြီးသားဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာများများမဟုတ်ဘူးတခါပဲဟင်ဒုက္ခဒေသာလောဘကြီးလို့ဟိုထားဟိုနာငါပွက်တဲ့တင်ဟိုနာငစားလိုက်ချဟိုနာကငါပွက်တာဆိုငစားလိုက်ချတာဒုက္ခတွေနေမှာမမိုးပါဘူးခင်ဗျာသူများလည်းပါပါခင်ဗျာဟိုဟုတ်ကဲ့ပါဗျာမဟုတ်ပါနဲ့ခင်ဗျာဒုက္ခတခါကြီးတွင်တယောက်ထဲချင်းတာမဟုတ်ပါဘူးတန်တာတွေပါလားသူတို့ဟုတ်ပါဘူးခင်ဗျာဟင်ပါပါခင်ဗျာ ရောက်သေးတယ်ကျေဟုတ်ကလားဗျာကျေမမရဗျာဟင်မမရဟင်အော်ဘယ်နာငါပွက်သေးသူအာဟိုအပွက်ကြီးရင်တော့အကောင်ကြီးပါပဲဟင်အပွက်သေးရင်တော့ဒါအကောင်သေးမှသူအဲ့ဒီနေရာငါသာချတာရှိနော်မမဗျာဟုတ်နော်ဟုတ်ပါလေဗျာငါသာချဒါနာတွေပေရနာဒါနာတစ်ခါနဲ့ပြီးတယ်နာနာလုပ်ဖို့မလိုဘူးဒီပုဂ္ဂိုလ်တူးမှမဟုတ်ဘူးဒီရှိရှိသမျှတန်ခါမှာတစ်ခါသာလူရဟုတ်နော်အဲ့ဒါကတို့ပြောတဲ့ဒါနာက ကျွတ်မှတ်မှုပါတဲ့ဒါနနော်ရိုးရိုးဒါနပြောတာမဟုတ်ဘူးဟင်ကျွတ်မှတ်မှုပါမှဟိုတန်ဃာရဲ့ကျွတ်မှတ်မှုနဲ့သွားပြီးတော့ကူးမှာဟိုးကွယ်ဂိုင်းကူးဂိုင်းဆက်လားကျွတ်မှတ်မှုမပါရင်တန်ဃာရဲ့အကျင့်နဲ့မကူးနိုင်ဘူးအဲ့ဒါရိုးရိုးဒါနသာသနာ့ဘာလဲဟိုပင်းနေကန်းနေတာပဲဟုတ်နော်အခုလဲဟိုသူ့ဘာသာသီးသီးလဲသူ့ဟာနဲ့သူတော့ပင်းနေကန်းနေတာပဲဒါနတော့ဖြစ်တယ်ပါရမီဒါနမဟုတ်ဟုတ်နော် အဲဒီပါရမီဒါနမဟုတ်တာကတော့ခင်ဗျားတို့ကြိုက်သလောက်လူကုန်မှာပဲရှိတာပဲ။လယ်သမားနဲ့ပြီးမှာ။ຢာသမားဖြစ်ပါ့မလား။မဖြစ်ပါဘူးဘုရား။တို့ဟာတွေကလယ်သမားပဲလုပ်ချင်တာလား၊ຢာသမားလုပ်ချင်တာလား။ຢာသမားလုပ်ချင်တာပါဘုရား။ပြောတာကအဲဒီအတိုင်းဗျ။လုပ်တာကဟိုလိုဗျ။မှန်ပါဘုရား။ပြောတာနဲ့လုပ်တာရောကိုက်လား။မကိုက်ပါဘူးဘုရား။ခင်ဗျားတယောက်တည်းညီမှာပါ။မှန်ပါဘုရား။မှန်ပါဘုရား။လူယောက်တည်းညီမှာပါ။သန္တာတွေကိုက်တယ်မဟုတ်လား။ကိုက်ပါတယ်ဘုရား။ဟုတ်လားဗျ တို့ကဟိုဟိုတို့ဦးမြောက်သိန်းကြီးတယောက်တည်းထင်တာမှန်ပါဗျဟုတ်ကလားဗျမှန်ပါဗျဟင်အဲပါရမီဒါနဆိုတာရှုမှတ်မှုပါရတယ်ကွယ်တို့ဟာလားကွယ်သူတို့ဖုံးချက်တော်မယ်ဆိုတွေကဒီတိုင်းကြီးကော်ချက်ထားလားဟိုစပလုံးတို့ကြောက်ခဲတို့ကြွက်ချီတို့ဟိုမရွေးပဲနဲ့ချက်ထားလားရွေးပြီးချက်ထားလားဒီမှာချက်ထားတယ်တို့ပြောလို့ဒီမှာလဲအဲ့ဒီဒါနဆိုတဲ့သူတဲ့ခါလားအမှတ်နဲ့ ငါမပါသေးရဘူးဟင်ငါဘယ်လိုဘယ်လိုပစ္စည်းတွေပါရအောင်ဟုတ်ငါပါရင်ဒီစေတနာမှာဒိဋ္ဌိပါသွားမှာပေါ့မှန်ပါဗျာဟင်ငါဘယ်လိုကိုတော်ကြီးငါဘယ်လိုပစ္စည်းနဲ့တွေ့ရမယ်ဆိုဝှထုနဲ့ပုဂ္ဂိုလ်ဆိုတဏှာပါမှာပေါ့ပါပါတယ်ဗျာဟုတ်နော်မှန်ပါဝှထုနဲ့ပုဂ္ဂိုလ်ဆိုတဏှာပါမှာငါဆိုဒိဋ္ဌိပါမှာဟုတ်ကလားအဲ့တော့မျိုးတွေကပိုးပါတော့မျိုးဖြစ်သွားတယ်မှန်ပါဟုတ်နော်မှန်ပါဟင်ပြီးတော့ရှုမှတ်မှုဟိုကတတိနဲ့ မြေနဲ့ဒီကမျိုးနဲ့မရောဘူး။ရှုမှတ်မှုသံဃာ့ဘက်ကရှုမှတ်မှုသတိမူလား။အဲဒါမြေခံအထင်ပဲလေ။သူ့ရဲ့စင်ကြယ်ရင်ရှုမှတ်မှုကြောင့်သူ့စိတ်စင်ကြယ်စင်ကြယ်သလိုသူကမြေသန့်ဖြစ်။မြေသန့်ဖြစ်ရင်အေးမှာပဲ။အေးရင်မြေဆီတက်မှာပဲ။မြေဆီတက်ရင်မျိုးစေ့တစီချတာနဲ့တသက်လုံးသုံးမယ်လေ။ဟုတ်နော်။အဲဒီကသံဃာကျင့်နေတဲ့ဓမ္မဓာတ်ခေါ်မလား။ရှုမှတ်မှုနော်။ ကျုပ်ဘယ်တော့ဖြစ်ဖြစ်ဆင်းလာရင်ဘာတုန်းဒက္ခိဏီယဂုဏ်ပုံညဘာတုန်းဂုဏ်လာဟိပုံလေနောက်ဆုံးကဂုဏ်လေဒက္ခိဏီယောအစ္စရိကရဏီယောဆိုတာလေအာဟုနီယောပါဟုနီယောဒက္ခိဏီယဂုဏ်ဆိုတာလေအဲ့ဒီဒက္ခိဏီယဂုဏ်နဲ့ဟိုသူတို့ချက်ချင်းလည်းငင်းအကျိုးပေးနိုင်အောင်ငါဒီတုပ္ပတိပါဏဂုဏ်နဲ့သူ့မှတ်ပြီးတော့ခံမယ်ပါမယ်ဒီစိတ်နဲ့သူသင်ရဲ့တော့သင်ချက်ဒီစိတ်နဲ့သင်ရဲ့ ဘယ်ရွာမှာခံခံဒီစိတ်ပဲဖြစ်မှန်ပါဗျာမြေကံမြေကံမှန်ပါဟင်ဟင်ဟင်ဟောသူကဟိုတော့ဖုံးလောင်းတော့အမှန်နဲ့ပြီးပြီးတော့ကိုဖုံးခံတာမှန်ပါမုံပြီးတော့မှန်တယ်နာပဲဟင်းလေးပါတယ်နာကမုံမှန်ပါဗျာမှန်ပါမမတို့ဘူးနော်မမရဟောငါပြောပြီးလေးကပဲနော်မမရဘူး ဒီလေကြောင့်ပဲမလို့ဘူးဒါအဲလူနေတဲ့အချိန်ဘသူဘာလူလိုက်တယ်လို့မမြင်ရအောင်တပိတ်ကိုကြည့်ရတယ်ရဟန်းတော်ကြည့်ရင်ဒုက္ခအဖတ်ကြည့်အောင်ပရိသတ်ကိုပရိသတ်ကြီးဘသူကဘာလူလိုက်တယ်ဖြစ်သွားမှာပေါ့ဘုထုနဲ့ပုဂ္ဂိုလ်သွားပြီးတော့ဟိုပိသားရဲ့ပိသားရဲ့တိုင်းဖြစ်သွားမှာပေါ့မှန်ပါကြောင်းကဇဟန်ပိတ်ဟုတ်ကွယ် င်ဘယ်သူဘာလူလဲဆိုတော့ကလည်းပုံကိုယ်ဆွဲကြီးနဲ့ဒီလိုတင်နေတယ်ဘယ်သူလူသွားတာရောက်ွားဘယ်လိုဟာကြီးနဲ့လဲဖြစ်ချင်ဖြစ်မှာဟင်ဘယ်သူဘာမှမသိတော့ဖြစ်တော့ဘူးချက်မှာဟုတ်ကဲ့ဟင်ဟင်အဲအဲတို့ကအဲ့လိုခံယူရပါတယ်အဲ့တော့ဒီဘက်ကတို့ကကျုံမှမှုနဲ့ကိုဘက်ကကျုံမှပြီးတော့လူတဲ့ဟာနဲ့နှစ်ခုမျိုးစိနဲ့မြင်းနဲ့ပြင့်ပါွယ်ဟုတ်နော်ဒီမှာပြမြင်းနဲ့မျိုးရွေးတဲ့ချိန်နဲ့တခါကြီးပြည့် ရေးပါတယ်ဆရာခင်ဗျားဆိုင်မျိုးကြီးသမားကိုပြောတာမှန်ပါဆရာနေတွေ့တိုင်းခင်ဗျားဆိုင်သလားအာမဆိုင်ဘူးဆရာဟောသူမျိုးနဲ့သူမှနော်မှန်ပါဆရာအဲ့ဒီတိုင်းဒါနေနဲ့မြို့တဲ့မှာအဲ့ဒါတခါလူတာနဲ့ပြီးပြီတစ်သက်လုံးဒီတစ်သက်မဟုတ်ဘူးနိဗ္ဗာန်စီသွားမှန်ပါတာဝန်ယူတယ်မှန်ပါတို့ဘုရားရှင်ရဲ့ဘုံတော်နန္ဒာကြားဘူးလားဟဲ့ကြားဘူးပါဆရာဘုရားဖြစ်မှရတာမဟုတ်ဘူးဒီကသူ့တော်တာဒီဟိုမှာအကုန်လုံးပွင့်မှန်ပါရပါသွားဟုတ်နော်မှန်ပါဆရာအဲသူကလူတာတို့လို့မဟုတ်ဘူးသူကဟို ပစ္စည်းလဲအယုတ်လာမြန်ဟင်ကောင်းမှဆိုမှဟုတ်ပစ္စည်းကတို့ပါဟုတ်ကွယ်သက်သေခံတို့သာလို့တော့အကြောင်းကံပေါ့ကွယ်ငါဘို့သူပုဂ္ဂိုလ်အကြောင်းကအကျိုးပေးမဟုတ်ဘူးဘာကိုရမရှိတို့ပြောနေကြလေသမားနဲ့ပြောလို့ရှိရင်တော့ဟိုလဲကွယ်ဘူးလားဟုတ်ပါဘူးဟင်ဟိုလဲလုံးတဲ့ကြရိယာမရှိဘူးလားတခါကြီးတို့ရှိပါတယ်ဗျာဖုန်းထဲလေမှန်ပါဗျာနော်ပြီးတော့လဲသမားပဲမှန်ပါဗျာဟင်ဒီသုံးခုလောက်တာ အဲဒီ၃ခုကစပါးရဖို့အကြောင်းကံပဲရှိတာ။စပါးရတာသူမဟုတ်ဘူး။မှန်ပါဗျာ။ဟုတ်တယ်နော်။ဒါခင်ဗျားတို့စိုက်ပျိုးရေးသမားခင်ဗျားတို့သိတယ်။ဟုတ်နော်။အဲဒီတော့ဒီလယ်သမားကရာသီလည်းချိန်သေးတယ်နော်။မှန်ပါဗျာ။မြေလည်းကြည့်ရသေးတယ်။ကြည့်ပါတယ်ခင်ဗျ။မြေလည်းကြည့်ပြီးတယ်။ရာသီလည်းချိန်သေးတယ်တဲ့။ရမ်းစိုက်တာမဟုတ်ဘူး။ဟုတ်နော်။အဲဒီလိုချိန်ပြီးတော့သူ့မြေကိုဘယ်လောက်ထွန်မှ ဒို့ဒေါနဲ့ပြောရင်တော့ဘာတို့များထန်းကျဲနဲ့ဘယ်လိုဆွဲမယ်၊တံဆိပ်နဲ့ဘယ်လိုဆွဲမယ်။ဟုတ်နော်။တံဆိပ်ထန်းကျဲထိုးတော့ရှိသေးလား။မှန်ပါဗျာ။အဲဒါနဲ့မှုန်းတော့ဘယ်လို။ဒိုစိုက်ပြီဆိုရင်တော့တမန်ဘယ်လောက်ကျမှအေးမလား၊ပူမလား။ရှိသေးတယ်။ရှိပါတယ်။တမန်ပူကြီးလည်းစိုက်ထားတာအေးမှာပေါ့။တို့အခုကောတပူတည်းစိုက်ထားလား။တမန်အေးတည်းစိုက်နေကြလား။ ဟုတ်ပါမလားဟုတ်ပါတယ်ဗျာအပြန်တကောင်တွက်ခံမှာဆိုလို့ဓမ္မအပြန်တကောင်တွက်ခံမှာဆိုလို့နည်းနည်းလျှော့သွားတာဗျာဟုတ်ပါဗျာဟေးဟေးအပြန်ကြသူ့ပြောခံမှာဆိုလို့နည်းနည်းလျှော့သွားတာဗျာဟုတ်တယ်နော်ဟုတ်ပါဗျာဟေးလျှော့ရဟေးအဲအဲ့ဒီတိုင်းပဲအဲ့ဒါပြီးလို့တို့မျိုးစိချလိုက်တဲ့ကာလကြတယ်ထုံကလည်းသူ့ဟာသူကုန်းမွန်နေပြီသူကလည်းထုံလုံးပိတ်တာနဲ့ရှိဘူး ။မဲကလည်းသူ့ဟာသူအောက်ကပက်လက်ရှိတယ်။အပေါ်ကမျိုးစေ့ကသာအပင်ပေါက်ပြီးတော့စဘာရတာမဟုတ်လား။မှန်ပါပါ။ဒီမှာလဲငါဝတ္ထုပုဂ္ဂိုလ်ဒီသုံးမှုခုံလင်ကဖြစ်တဲ့စေရနာကသာထရင်အဖြစ်မြင်ပါဟုတ်နော်လူတို့ကတန်ရှင်းရင်အကျိုးပေးအနောက်တာကင်းရင်တန်ရှင်းခံစားရမှာပဲဒါအကွာတယ်အဲ့ဒါလေကပေးတာလားကိုမျိုးစီကကိုထားပေါက်တာမျိုးစီကထားပေါက်နော်လေကအကြောင်းကနော်မှန်ပါဟင်ဟုတ်နော် လဲခါအကြောင်းခံမယ်။ထွန်ထက်ကိရိယာကလည်းအကြောင်းခံပဲ။မျိုးစေ့လေးစိုက်ချင်လို့ထွန်ထက်ကိရိယာယူရတာ။ဗမာဝတ္ထုပစ္စည်းတွေကထွန်ထက်ကိရိယာထင်တယ်။တို့ဒကာဒမတွေကလယ်သမားတွေ။တို့ကနှုတ်တန်းဗိုလ်မြခေတ်တန်းဆိုတာကောင်းမှုတည်းဟူသောစိုက်ပျိုးရာလယ်ယာမဟုတ်ဘူးလား။တို့မဟုတ်ဘူး။သီလနယ်မြေ။သီလမြေပေါ်စိုက်ရာမှား။ဟုတ်နော်။ရှင်းလောက်ပါတယ်နော်။ ရှင်းလို့ကဘာမှမကြမ်းတော်တော်ရှင်းလာပြီဟုတ်ပါဘူးရှင်းတာကိုတော့ပြောတာပါလို့ဆိုတော့ဟာဘာမှမကြမ်းရတော့တာကိုကြားရသေးလားဟုတ်ပါရှင်းလိုက်တာကြောင်မဲလို့တော့ဟေးဟေးအဲ့တော့သူဒီငါးဝတ္ထုပုဂ္ဂိုလ်ကအကြောင်းခံယူပြီးမို့အာကိုစရာမဟုတ်ဘူးဟုတ်နော်သူဖြစ်တဲ့နှုံက စေတနာသာအားကိုးပါဟုတ်နော်သူအဲ့ဒါလာအောင်သွားရင်ညာနိဗ္ဗာန်တည်သွားပါမဆိုင်ပါဘူးမတောင်းရပါဘူးဟုတ်နော်တောင်းဖို့မလိုပါဘူးဟင်သူ့စီရင်နာကသူ့ဟာသူအချိန်ကြဘာတော့ဟဲ့ကြောင်မဲကြီးဟိုပြိုကင်းကြီးထောင်းပြီးသင်းရွာနေပေါ့ကွာပေါ့ကွာနဲ့အော်သေးတယ်အော်သေးတယ်ဗျာအော်သလားခဏယူမယူမှာအော်ပါ 我不讲，老贵我没听呢。你看我这个这眼睛饿着了，啊，你又老贵呀！啊，老贵我没。去年老大发的呀，玩意，这家的哩，老人家年纪高，这家的当零充卡，勒姑娘。嗯，今天又把我差差差我那点。嗯嗯嗯，包给我那。嗯，哎，当我话呀，嗯呐，嘛，都飞在哪个地方都去飞呀，都。 တို့ဘာတို့စေတနာဒီဘက်ကလည်းမြေကန်ကမြေကောင်းကောင်းတယ်လို့ပဲတို့နဲ့ပါဆိုင်တို့နဲ့ပါဆိုင်ဟိုဟာလားကျွေးတောင်းတောင်းတော့ကဂျန်ကြီးတို့အုပ်စုခေါ်ခဲ့တာရှိသေးတယ်ဟင်ခင်ဗျားတို့လူပြားရှိတာကိုလို့လူခဲ့ကြဟင်အကျိုးပေးတာတော့ခင်ဗျားတို့စေတနာအတိုင်းပဲမျက်နှာပြက်ဘူး မှန်ပါဗျာ။တို့ပေးနိုင်တာမှမဟုတ်တာဗျာစေတသာကပေးမှာဟုတ်တော့မှန်ပါဗျာ။တို့ပြောတာမှားလို့လား။မှန်ပါဗျာ။မှန်ပါဗျာ။ဟုတ်ဗျာ။တို့တရားရှိတာကိုယူခဲ့ကြသူ။တို့ဟုတ်လား။မှန်ပါ။အေးအကျိုးပေးရတော့ခင်ဗျားတို့စေတနာအတိုင်းပဲ။ဘယ်လိုမှန်ပါ။ပေးပေးမလားလို့လာတာဒီကရေးယူပါတယ်။ဒီမှာဘာမှမကြတော့ဘူး။ငြိမ်သွားတယ်ဟဲ့။ဟင်ရမလားလို့လာတာမဟုတ်ဘူးလား။မှန်ပါဗျာ။ မဟုတ်ဘူးလေခင်ဗျာမဟုတ်ဘူးတော့ဘူးခင်ဗျာပဲလေအတိတော်ပါဗျာမဟုတ်ဘူးတော့ဟိုကခင်ဗျာမတိတော်ပါဒီလိုလာတော့ဗျာအဲဒါကကဘလို့မဟုတ်ဘူးလေဒါဘလို့မဟုတ်ဘူးလေဒါပြောပါလေဟုတ်ကလားကွယ်ဒီစီရနာကသွားတာကွယ်သူကမဟုတ်ဘူးပေးတာကလည်းသိတာကွယ်တို့မဟုတ်ဘူးတို့ကတို့ပေးခွင့်ရလို့ပေးမယ်ဆိုလို့ရှိရင် များများလူသူနဲ့ကောင်းကောင်းလူသူကိုများများကြီးကိုပေးပါမှန်ပါမှန်ပါနည်းနည်းလူပြီးသူရာလည်းမကောင်းဘူးဆိုရင်နည်းနည်းပဲပေးပါဗျာမှန်ပါဗျာတို့ကြိုက်တာများမဟုတ်လို့ရှင်ကတော့ပေးကူမပေးပါဗျာမှန်ပါဗျာဟုတ်ဗျာဟင်ဟုတ်ဗျာတို့ကတော့ပုပ်ကူလိုက်တဗျာတိတ်ခါကမလိုက်ဘူးတိတ်ခါမလိုက်ဘူးလားစလူမမလူမမဟုတ်ပြီးမှမပြီးမှမဟုတ်ဘူး ဘာသာတူမှလူမျိုးတူမှမဟုတ်ဘူး။သူ့ညာကပြောခဲ့တဲ့သမီးခင်ဝင်းသိန်းကဟောခဲ့တာနော်။လိုင်းတူဖို့၊အချိန်မှန်ဖို့ဆိုတာ။ရေဒီယိုနဲ့မြန်မာအသံနဲ့လေ။လိုင်းလည်းတူမှ၊အချိန်လည်းမှန်မှ။ဟုတ်နော်။အချိန်ဆိုတာခုနကပြောတဲ့ပုဂ္ဂိုလ်သွားအချိန်လေ။ခင်ဗျားတို့အချိန်မှားပြီ။ဟုတ်နော်။ကိုယ့်ဂုဏ်အာရုံပြုပါ။ဒါမှဒီစေတနာနဲ့

မှန်ပါတယ်အဲ့တော့တို့ကအဲ့ဒီလိုင်းတူချိန်တူနေမတောင်းရပါဘူးဗျာ။သူ့ဟာသူသူ့နောက်ကသေလည်းဒီဟာပါသွားတာပဲဗျ။တိရစ္ဆာန်ဖြစ်ရေးလည်းပါသွားတာပဲဗျ။ဒီအခုတို့ပြောတဲ့ဒါနစေတနာကလေ။တို့အလောင်းတော်ကြီးပါလားဗျာ။ဒေါင်းမင်းကြီးဖြစ်တော့ကောလူဘဝဟာပါသွားလို့ဒေါင်းဖြစ်တာတောင်မင်းကြီးတဲ့။ငုံဖြစ်တော့လည်းမင်းကြီးတဲ့။ယုန်ဖြစ်တော့လည်းမင်းကြီးတဲ့။စပါးဖြစ်တာတခုမှမပါဘူး။ဒါဒီကပါသွားတာခုနက ပါရမီပြုသွားတာလေ။ကျူမမှုနဲ့ကျူမမှုနဲ့ဟုတ်ကလား။မှန်ပါဗျ။အဲတော့ဘုရားအလောင်းတော်ကအကောင်းအယုတ်လာမြတ်မလို့။ကောင်းကောင်းဆိုးဆိုး။ဣရနာတိကလေ။မှန်ပါ။ဟိုအကြောင်းကပြုလို့မရဘူး။ပုဂ္ဂိုလ်လည်းအယုတ်လာမြတ်မလို့ဘူး။မှန်ပါဗျ။ဟင်ပုဂ္ဂိုလ်ကဟိုပါပဲ။အောက်ကဒုဟာနဲ့ပြောရင်တော့စိတ်နေတုံးပဲ။ဟိုအသားခုတ်ချင်တော့စိတ်နေတုံးရှိလား။မှန်ပါဗျ။စိတ်နေတုံးကခံယုံတတ်တဲ့ပဲ။ ပုတ်တင်တယ်ကိုကိုကြိုက်တာကိုကကိုခုတ်သားတာပဲဒီစီရီလိုရတာတော့ဟိုခုံတန်းညက်နေတဲ့ဒါလေးကတ်တာပဲတိုင်းပါပေါ့မှန်ပါဗျဟုတ်ကဲ့မှန်ပါဗျဟင်ဟုတ်နော်ဒီဒါမဟုတ်အဲတော့ပုတ်ကူနေတဲ့ရွေးဘူးခင်ဗျအလောင်းတော့ပြီးတော့တောင်းတိုင်းနဲ့ပြီးသူစီမာတာမှာတောင်းတိုင်းဒီသူအလောင်းတော့ကျင်းသွားတာပြောမော်ကြီးလေဟိမော်ကြီးဟိသူဒီမှာသူအင်းအင်း မလုံဘူးနဲ့တူတယ်ဟင်တောင်းနိုင်ပြီဟုတ်နော်ဟင်ရှိတိုင်းလည်းမဟုတ်ဘူးဟင်ရှိတိုင်းတူပါတာမဟုတ်ဘူးသူ့စေနာကြမှာရှိတယ်ဒီမှာပုတ်ကလားလားဟင်ပြီးတော့ကိုယ်လည်းထဲကရှိနေတာကြီးကဟိုမင်းသုံးပြည်စီကြီးကွယ်ဒရောင်းသားကအဲဟိုဓာလေးများမြဲဟိုဟိုပြီးတော်မူပါခင်ဗျာဆိုဒရောင်းသားထွက်ပြီးလို့ကြိုက်မလားဟဲ့မကြိုက်ပါဘူးသူ့နေရာနဲ့သူက ဌာနဌာနကောသံလညံဆိုတာသူ့နေရာလေးနဲ့သူလိမ္မာပါနာဆိုသူကဟာတော့အလောင်းတော်ကရှိတိုင်းလည်းမပေးဘူးဟုတ်လားသူဒီနာကြမှာတင့်နာမှာပေးတာဟင်တောင်းနိုင်လည်းမပေးဘူးဟုတ်လားသူအလောင်းတော်ကျင့်သွားတာလေဒီနည်းနဲ့ဟောနိဗ္ဗာန်ဝင်တော့ဘုံတော်အနန္တဖြစ်တာခုချိန်ထိသူ့မျက်နှာနဲ့သူစားနေရတာသူဘုံကလေမှန်ပါဗျာခုချိန်ထိသူဘုံကမှန်ပါဟင်သူ့မျက်နှာနဲ့သူစားနေရတာသူ့မျက်နှာမဟုတ်ဘူး မှန်ပါဗျာဟုတ်ကလားဗျာဟုတ်ပါတယ်ဩဘုံတော်နာကအဲ့ဒါဒီကပါသွားတာဒီမနေကြီးပါဘူးဗျာဒီမှာဟုတ်လားဟုတ်ပါဗျာဒီကတော့ပြောတဲ့စေတနာစိတ်ခါတို့ပါသွားမှာပဲဟုတ်ကလားမှန်ပါဗျာအဲ့ဒီမှာတို့ဘာလုပ်လို့မလိုချင်နဲ့ဆိုတာတို့မြေတို့မှန်ပါဗျာဟင်မလိုချင်လိုချင်မလိုချင်တာတွေကြီးတဲ့ရခင်ဗျာလိုချင်ရင်ကိုလိုချင်သူ့ဘက်ကလိုချင်တာလဲဝင်လာမှာပေါ့ ဈေးဆိုင်သွားကြည့်ပါလားဈေးဆိုင်မှာဟိုသူ့ဘက်ကငွေလိုချင်တာကိုယ့်ဘက်ကကုန်လိုချင်တာလူကျင်တာနှုတ်ဦးသွားတက်ခဲ့ကြတာထင်တယ်မှန်ပါဗျာဟုတ်နော်အဲ့တော့ဟိုဘက်ကဟိုဆိုင်ရှင်ကလည်းဖြိတ်နိုင်ရင်ငွေသာယူလိုက်ချင်တာသူ့ကိုယ်ကြီးပြီးပြီမှန်ပါဟင်မတတ်တာလို့တော့ဟိုကပေးရပေးပေးရမှာမှန်ပါဒီဘက်ကကိုကဝယ်သူကလည်းလူကျင်လိုက်တာဆိုတာဖြိတ်နိုင်ရင်သူ့ကိုယ်ကြီးသာလို့ကျန်ပတ်ဆောင်ပေးချင်မှန်ပါဟုတ်မှန်ပါအဲ့တော့ ဟိုကလည်းဘလောက်ထားပါဒီကလည်းမရလို့ပါရှင့်နဲ့လာမှာခင်ဗျာဟုတ်တော့ပါဒီတိုက်တော့လူကျင်လာရလားမရပါဘူးမရဘူးခင်ဗျားတို့မလူကျင်လာရတရားလေးရံဖြစ်အောင်မှာဟုတ်နော်ဟိုဘေဟာတာအနေရာတကာတိုက်လူကျင်နေသည်မြခင်ဗျားတို့မလူကျင်လာကြီးတဲ့ရဟာလူကျင်စိမ့်နဲ့ခင်ဗျားတို့လာလို့မရဘူးဟုတ်နော်မှန်ပါဗျာဒီမှာခုဟိုလူကြတန်းရတယ်တို့ခေါ်တော့ဟိုပြောနေကြပါရမီဒါနဆိုရင်မုဒ္ဒပါတိအနုတ္တရော လွတ်လွတ်ကင်ကင်းဒါရလို့ဘာဖြစ်ရမယ်ငါဘသူလူလို့ဘာဖြစ်ရမယ်ညှော်မရှိရဒါလေးရမရှိအောင်ညှော်တာလောဘဖြစ်မှန်ပါပါဗျာဟင်အဲ့တော့မျိုးစေ့ကိုမိုးထည့်ပြီးတူးနေတာဟုတ်ပြီမှန်ပါဗျာဟင်မှန်ပါစိုက်ကလေးကမျိုးတဲ့ပိုးထည့်တူးနေတာမှန်ပါဗျာဟုတ်ပြီဟင်ဟုတ်ပြီဟင်ဟုတ်တာတို့လို့ဟင်ဟင် ဒီထဲကခင်ဗျမျိုးကောင်းမျိုးသားဟုတ်လို့လားမဟုတ်ပါဘူးဒီထဲကမဟုတ်တာအဲဒီထဲကမှမဟုတ်ပါဘူးမဟုတ်တော့မဟုတ်တာကြီးဖြစ်တော့ဟုတ်နော်ဟင်မလို့ချင်းရဘူးပုံကြသာကြီးအနုတော်လွတ်လွတ်ဆုံးကျတဲ့စိတ်မတုံလှုပ်တဲ့စိတ်နဲ့အဲ့တော့မလို့ချင်းစိတ်နဲ့ဖြစ်ထားတဲ့ကုတူကွက်ခုလူဘဝရတာအဲ့ဒီကုတူကရနော်ဒီကုတူစိတ်ကဟောဒီဖြစ်တာတာမန်နဲ့လူဖြစ်နေကုတူပြုတ်တိုက်လူဖြစ်နေ ချိန်မှန်မှနော်ချိန်မှန်မှချိန်မှန်မှဒီငါတွေကငါဝတ္ထုပုဂ္ဂိုလ်ကိုကိုကလူထားတယ်ပြောမှာပါဟာဒီလိုဟိုကြရင်ဟိုဒီကနေ့ကြရင်ဘာတော့အဲခင်ဝင်းစိတ်ကြီးဆိုတော့ဟိုလာဘာတော့ဣတိတာကြီးပါလာမှာပေါ့ခင်ဝင်းစိတ်ကြီးဖိုးလိုက်ဖိုးလိုက်လည်းဖြစ်နေတော့အမေဟိုရှိချောင်းအိုမဟာနိုင်မှာလူခဲ့တယ်မဟုတ်ဘူးလားအာယုံကြီးအာယုံကြီးသာမယာ ။အဲဒီတော့ရွှေရောင်ကိုဒီကလည်းရွှေရောင်ကိုမဟာမြိုင်ကြီးသွားပြီးဆွဲတဲ့အချိန်မှာခင်ပွန်းစိန်ကြီးအသက်ထွက်သွား။ဘယ်ရောက်မယ်ထင်လဲ။မဟာမြိုင်တောထဲရောက်မှာပါဘုရား။မဟာမြိုင်တောလိုချင်လို့လိုတာပဲ။နိဗ္ဗာန်လိုချင်အခုကတည်းကနင်ဖြတ်ခဲ့။ငါလိုတာဖြတ်ခဲ့။ဘယ်ပုဂ္ဂိုလ်ဖြတ်ခဲ့။ဟုတ်နော်။ပါရမီဒါနထင်တယ်။အဲဒီလိုအလှူမျိုးသာလူဖြစ်တာတဲ့။အဲဒီလိုအလှူမျိုးသာနတ်ဖြစ်တာတဲ့ မလှူဒရင်ဘုရားတကာဘုရားပြန်ဆောက်ရမယ်။ကျောင်းတကာကျောင်းပြန်ဆောက်ရမယ်။တွဲရညမှာဟုတ်မှန်ပါဗျာ။ဟင်ဝနေဝဘူကြီးမဆောက်ပြရဘယ်လိုနေလဲ။ဟင်ဟင်ကိုနေဘူကြီးမဆောက်နေရဘယ်လိုနေလို့ဟိပါတယ်ပန်ပန်ပန်ပါဘူးဆိုလဲထူတာ။အေးခင်ဗျားတို့ကပန်ထူတာပြောတာကျုပ်ကဟိုဘာတော့အင်းဒုခေါ်တာဟိုပါဘောဥဖရာသားကြီးသူကသူ့ကိုဖရာသားကြီးခေါ် ကိုရောရသဆိုတာပါဠိဗမာလိုဖရာသားဖရာသားမှမွေးသားသားမဟုတ်ပါဘူးတဲ့ဩရသဆိုဖရာရင်ကနေမွေးထားတာပါပဲသူကမှန်ပါဗျာဒါဥဖရာသားကြီးမွေးသားသားမဟုတ်ပါဘူးတဲ့အရင်ပါတဲ့ဟုတ်ဗျာဥဖရာသားကြီးကခင်ဗျားတို့ဟွာတဲ့အမှားသားတဲ့ရေးထားတာဘာတော့ဟိုမေလာ၂ရက်နေ့အဲဒီမှာဟို ဘာကြီးလှုပ်ထားတင်လားနာခဲ့နာခဲ့ဟောပါဘူးပါဘူးခဲ့နင်တို့ဟာပြောတာပါဘာတို့တန်ကြီးတန်ခွေးတွေနဲ့ဘာဆိုလဲဟောမှန်ပါဗျဟင်အင်္ဂလိပ်လောင်းတာအင်္ဂလိပ်လောင်းနာတဲ့ညလည်းရောက်ရောနာဂီကြီးကလာတာဆိုပဲဟုတ်သွားเอ๊ะนาคีကြီးလာတော့သူ့မှာထိန်နာခီလောနဲ့ကိုလုံးတရတာဘူးပဲเอ๊ะဝေယသားကြီးပြောတာအဲ့တော့ငါကအဲ့ဒါဖာကြည့်ပြီးဩတာနာဂီကူဖြစ်နိုင်ပြီဘယ်လိုဟိ ဘာဘူးတော့ဟဲ့ဟုတ်ကလားဟဲ့ကိုကြဥပယသားကြီးတွေဘယ်လိုပြောမလို့နာကေဘူးလို့ပြောလိုက်တယ်ဟုတ်တော့ပြောတာလားသူရေးတာလားငါလည်းမထားနဲ့လေငါလည်းမထားနဲ့လေဟင်သူပြောတာလားသူရေးတာလားဆရာရေးတာဆရာသူရေးတာဟင် အဲ့တော့တို့ကဟိုလိုဟိုလိုခွဲလို့ကွယ်ဟိုလိုခွဲလို့ကွယ်ဂူကိုအမွေခွဲရတော့မဖြစ်ဘူးဟင်အလှကျင်ဘက်ကလှရင်ခုနပါတော့ပန်ထုတာကိုခေါ်အလှကံပုဂ္ဂိုလ်ဘက်ကကြည့်ရင်ပါလေနာကြည့်ဘူးပါဗျာဟုတ်ပြီဘယ်ဘက်ထားမလို့ဖြစ်ဟင်ခင်ဗျားတော်ပါဗျာဒုနဲ့ဆိုင်ဘူးလေခင်ဗျားတို့ဆရာတကာချင်းအဲ့ဒါမဲခွဲရမှာဟင်ဟင်အရှင်ဘုရားအလှခံပါတဲ့တပည့်တော်တို့နဲ့မဆိုင်တော့ပါဘူးဆိုရင်တော့နာခိကူ ဟာတပည့်တော်တို့လူထားတာတပည့်တော်တို့လည်းဆိုင်နေဆိုရင်တော့မာတဲ့ခုနကဆိုင်ထားတာဘာလို့တာပါခုဘာဘူးလို့နာဂိပါဗျာအမဘယ်လိုလုပ်နေမှာပါဗျာရင်ကတော့ဘာထူတာကိုပြောနေမှာပါဒီမှာဟုတ်ပါဗျာဟင်ဟင်ဟင်ဘယ်မှတော့မလုပ်ရဘူးဟုတ်တော့ပါရမီတာတွဲတယ်ကျွန်တော်အဲ့ဒီကူတွဲဒီကနေ့အဲ့ဒီကူရောက်ဒီဆွဲဒီရောက်ပါတို့ထုမဆွဲနဲ့ပုံကူမဆွဲနဲ့ငါမဆွဲနဲ့ဒီကနေ့ငါဆွဲနေခင်ဗျားတို့ကူယူကူပြန်ဆုံးအောင် ဟင်ဟင်အယူတော့ပြတာဖြစ်မှာပဲမှန်ပါဗျာဟုတ်နော်မှန်ပါဟင်အဲ့လိုဆိုဒိုဘပြောခဲ့တဲ့အတိုင်းဆိုတော့ကိုလုတ်တာကိုမဆန်းရပဲဖြစ်သွားမယ်နော်ငညိုကြားဘူးလားဒိုပြောတာအဲငညိုဘာပြောတာကြားဘူးလားမင်းတို့ထုံထားกว่าခုချိန်ကတည်းကသေဂာနိကအဖြစ်မဟာကဟိုပေါ်စိတ်ကြိုက်တဲ့ဝေဒနာမျိုးမဟုတ်ဘူးကွာအဲ့ဒါကိုကြောနိုင်အောင်လုပ်မကြောနိုင်ရင်မင်းတို့ကိုလုတ်တာကိုမဆန်းရပဲဖြစ်သွားမယ်ကွာ ကိုပြုတဲ့ကုသိုလ်ကလူဖြစ်မှာကွငါဖြစ်မှာကွကိုကကြောင်းဆိုသွားကြောင်းတခါစိတ်သာကိုဆွဲတော့ဘယ်ရောက်မလို့ဟေ့သမီးကိုရောက်ကိုပဲပေါ့အေးဟိုတော့ငါမဟုတ်တာကြောက်ပြောဦးမယ်နဲ့သောတာပန်အဆင့်ကျတော့တော့ဓမ္မသာရီဆိုတာပဲတို့တထုံဆေးရုံသွားတော့ငါတွေ့တာသောတာပန်နဲ့လည်းညီမျှပါတယ်သူရဲ့ရည်ပကညီမျှပါတယ်တန်ခါကူအဆွဲမရှိပါဘူး ပုဂ္ဂိုလ်ဆိုတာမရှိပါဘူး။တွေးတဲ့ပုဂ္ဂိုလ်၊အားငယ်တဲ့ပုဂ္ဂိုလ်၊ဆေးရုံမှာစောင့်ဘာမှအားမရှိတဲ့ပုဂ္ဂိုလ်သူလားတူတယ်။ဒါပုဂ္ဂိုလ်ဆိုတာမရှိလို့နော်။အဲဒီပုဂ္ဂိုလ်။သူကပစ္စည်းရှိ၊သူဌေးမကြီးကနေသူရရွှင်ဝတ်ထားတယ်။သူ့ရိပ်သာမှာကလေးမလေးတယောက်ကအမေအဖေမပြောဘဲနဲ့သီလရှင်ဝတ်ချင်လို့အတင်းလာသယ်တယ်။အဲဒီတော့ဆရာတော်ကနေဓမ္မကြီးသူ့မိဘများကိုသွားပြီးမေးလိုက်ပါအုံးလို့ဒါနဲ့သွားမေးတယ် အဲဒီအမေသူကဒီကဆိုက်ကားနဲ့ကားလမ်းမကြီးအတိုင်းသွား။ဟိုကအဲဒီကလေးမလေးရဲ့တိုက်ကကားကလမ်းပေါ်အတက်နဲ့သွားတွေ့ပြီးအဲဒီဒေါတမဝရီကြီးကိုတခါတည်းတိုက်ပစ်လိုက်တာ။မျက်နှာမရှိတော့ဘူး။မျက်နှာတွေကိုအကုန်ပြတ်သတ်ကုန်တာ။သို့သော်ရုတ်တရက်သေသေ၊ဖြေးဖြေးနှေးနှေးသိမ်နဲ့သေသေတခုခုကိုအာရုံယူပြီးမှဒီကလွှတ်ရတာကိုး အဲ့တော့ဟိုရွှေကူချောင်းမှာသူ့ရှိစုမဲစုသူလူလူကနေပြီးတော့ဒီလားရှင်ဖြစ်တော့မယ်ဆိုတော့သူရှိတဲ့ရွှေ30သားဆိုတာဘယ်လောက်လဲ18000ရတယ်ဒီချင်းနော်ခုခုခုဆိုရင်တော့အိန္ဒိယရှိဖဲတို့ဘာလို့ညီမတင်နေဟိနော်ဒီကတိကခုမုံနော်လုံခဲ့တဲ့နေပေါင်း45ပဲဟာပြောတာဟုတ်ဟိအဲ့ဒါနဲ့နှစ်ခါကြောင်းဆောက်ဟုတ်နော်နှစ်ခါကြောင်းဆောက်အဲ့ဒါနဲ့လူပြီးတော့အဲ့ဒီကူ ဒီအစွဲဆုံးနေရာစိတ်ကပြေးတာပဲဟင်သိရင်အစွဲဆုံးနေရာစိတ်ပြေးမှာပဲအဲ့ဒီကြောင့်သွားပြီးဟိုဖြစ်ရရှာတယ်နော်တို့တော့ဟိုတို့ဈေးရိုက်တောင်လာတဲ့တန်ဃာတော်တစ်ပါးအဲ့ဒီကြောင့်နေတော့ဟိုတပည့်တော်ဒီလိုဒီလိုဘဝပါဖရာလို့အဲ့ဒီတော်ဓမ္မဝရိယသူ့ကိုရှောက်တို့တော့ပြိတ်တာတော့မဟုတ်ဘူးပေါ့သောတာပန်ကိုအင်းအဲ့ဒီရဟိုဘာပေါ့ကွယ်ဘာတော့ဘုံမဇုနတ်တို့ဘာတို့နေမှာပေါ့အဲ့ဒါတော့ဖြစ်တာ ဝဲတဲ့နေရာသွားညှိတာပြောတာဟင်ဟင်ကိုကိုတကာကိုမတွေရောဘယ်လိုနေမလဲလားသူတို့လူတွေဟာလေးဟိုဘာတော့စာအုပ်ပေါ်ဟာလေးကြည့်လဲပြီးပြီးနေမှာဟင်ဒါတို့လူတာတို့လူတာနဲ့ပုံနေဟင်ဟင်ဒီရောငါလိုက်ကြည့်ဦးမှာကွာဘယ်နာသွားမလဲဟင်ငါဒီလိုက်ကြည့်ရင်လေးကွာဟင်ဘယ်မြသွားမလဲလို့ဟင်ဟင်ဟင်သွားရဘူး မဆွဲမှဟိုကိုသွားတာအဲတော့လမ်းဝင်တော်တော်လူတယ်နော်ဒီကနေ့ကိုသွားမယ်လမ်းကိုဝင်ဖို့တော်တော်လူတယ်ဟင်မောလာတဲ့ကိုကြီးဖြစ်ပြမြင်အောင်ရှုပ်ပြီးဆက်ဖြစ်တယ်ဒါလည်းပြတ်မှာပဲဟင်ကိုအားကိုတဲ့ပုဂ္ဂိုလ်ကြီးပေါ်လာပြီသူလည်းသိမှာပဲကိုရင်သိသိသွားပြီပဲဆက်မှာနော်အဲလိုဆိုဂူဒီနဲ့ဘုံကြီးတွေသိရင်ကိုတရားမှာတော့တောက်အောင်မလား ကြောက်ကြောက်တော့ဒါအသေးမျိုးတွေပဲပြက်မှုပြက်တာပဲမလုံးလောက်တော့ဘူးဒီဘောဒီဘက်တော်များဒီမှန်ပါဘုကယောမင်းဟင်အဲ့လိုလုံးမှဒီအကြောင်းကံသုံးခုပယ်မှကိုယ်နဲ့ထိုက်တဲ့ဟိုကဘုံဘိမှငါသွားပြီးတော့အကျိုးကြီးပေါ်တာဂတိနမိတ်ဆိုဒီကာမနမိတ်ကိုတတ်နိုင်မှဟိုဂတိနမိတ်လူဖြစ်ရင်ကိုယ်ခံစားရမယ်မိဘတိဟုတ်ကလားကိုယ်ဝင်စားရမယ်မိဘတိပေါ့လေဟုတ်နော် ပြီးတော့အဲဒီကိုယ့်မိဘရဲ့ဒို့ဘာခေါ်မတုန်းကွယ်သီးစိန်အခြံရာတွေကိုယ်ခံစားရမယ့်အခြံရာပေါ့။အဲဒါတွေသွားနေ။အဲဒါမြင်လို့အဲဒီအပေါ်ပီတိစိတ်ကလေးဖြစ်နေတုန်း၊သာယာနေတုန်းဓာတ်ကနဲ့ပြိုင်ရင်အဲဒီအမေရဲ့ဓာတ်ကနဲ့သွားတာ။နဆိုလည်းနနဲ့ပတ်သက်တာ၊ကိုယ်ခံစားရမယ့်အဆင့်အဲဒါတွေသွားမြင်။မြင်နေတုန်းဒီကပြတ်ထွက်သွားရင်ဟိုမှာဓာတ်ကနဲ့သွားတာ။အကြောင်းပယ်မှအကျိုးပေါ်မှာနော်။မှန်ပါဗျာ တို့ကအကြောင်းမှာသွားဆွဲတာများတယ်။စေတနာအားကိုးတာနည်းတယ်။ဟုတ်တယ်နဲ့ဟဲ့သမီး။ဟုတ်လား။ဟင်ဟင်မျိုးစီအားကိုးတာနည်းတော့အကြောင်းကဘယ်လူခဲ့ရတာပဲ့နှင်းညနှင်းနဲ့ဟုတ်လေလူခဲ့တာရဘယ်လူပဲ့နှင်းနဲ့ဟုတ်တယ်နော်အကြောင်းဆွဲတာများတယ်မဆွဲတို့နော်အဲ့တော့တို့လောက်တာတွေမှမများအဲ့လိုလွတ်လွတ်သွန်ကျဲခဲ့တဲ့လောဘတတ်တဲ့စီရနာကဒီမှာလူလာဖြစ်တာထင်ဟိဟင်ဟုတ်နော် လောဘဖြစ်တဲ့စေတနာအဲဒီလောဘဖြစ်တဲ့စေတနာကိုဟိုကျင့်နေတဲ့တန်ခါရဲ့ဟိုတို့သိခါတင်တယ်ဟိသူကလည်းလောဘတတ်တာတင်တယ်ဟိမှန်ပါဗျာဟိသူလည်းဟိုလူကျင်တာကိုဟိုတတ်ပြီးတော့သူကလည်းကျင့်နေရတာတင်တယ်ဟိမှန်ပါဟိသူလည်းအာလောဘနဲ့တင်တယ်ဟင်ဟုတ်နော်ဟိလူကျင်ရင်မလူကျင်တာရမယ်သူကနာပြောတဲ့ပြိတ္တာတို့ဘာတို့ဖြစ်မှာမလူကျင်မှလူကျင်တာရမယ် ။အဲဒီအခါကျမှကိုယ်ဖြစ်ချင်တဲ့လူတို့နတ်တို့ဖြစ်တာမဟုတ်လား။ဘာမှမလိုချင်တဲ့နေ့ဟာလိုလေသေးမရှိအောင်ပြည့်စုံတဲ့နေ့။အဲဒါဒို့ရှေးမတို့၊ဝေဘူတို့၊ခနားတို့ကိုမြင်ဖူးတယ်။မိုးကုတ်တို့၊မဟာစည်တို့မြင်ဖူးပါတယ်။မြင်ဖူးကြပါတယ်အကုန်လုံး။အထူးပြောဖို့မလိုပါဘူး။သူတို့ဘာမှမလိုချင်တဲ့နေ့၊သူတို့မှာလိုလေသေးမရှိအောင်ပြည့်စုံတဲ့နေ့။ဘာဖြစ်လို့တုန်းတဲ့။ဟိုဘက်ကတို့လှူခဲ့တာကလောဘသလှူတာထင်တယ်။ကုသိုလ်လားအကုသိုလ်လား ကုသိုလ်ပါဗျာဒီဘက်ကမျောနေလို့ရှိရင်ဒီဘက်ကကိုလှုပ်တဲ့ကုသိုလ်နဲ့ကိုဘက်ကကုသိုလ်ဆက်မိမလားဒါမှလောဘခံမနော်ဟိုအမျောနဲ့လုံနေခံမနော်အဲ့တော့နောက်ကလိုက်မဲ့ကုသိုလ်ပေါ်နိုင်သေးလားပေါ်တယ်ပါပုဂ္ဂိုလ်လာတဲ့ပုဂ္ဂိုလ်မျောနေတဲ့ဆိုတဲ့ကဟိုပုဂ္ဂိုလ်ရဲ့သိက္ခာကောဟိုဓာတ်ဟာကိုဖယ်ပြီးဟိုဘက်ကရှိနေတဲ့ဓာတ်အားကိုဟိုကိုပြုခဲ့တဲ့ကောင်းမှုကို လမ်းရှင်ပေးနိုင်ပါဦးမလားဟိပုတ်ကိုသွားမျောနေလေရနိုင်ဘူးခင်ဗျားတို့အခုလူကျင်အသားနဲ့မရတာဘာဖြစ်လို့တော့ဖြစ်ပုတ်ကိုပုတ်ကိုသွားမျောပုတ်ထင်းနေဂျာဘာခံနေတော့ဟုတ်နော်ကိုဘက်ကကုသိုလ်ကြောင့်ဖြစ်တာဒီကကုသိုလ်သိမ့်နေမှာသာသွားမှာပေါ့ဟင်ကိုဘက်ကကုသိုလ်နဲ့အရှင်ကလိုက်ချင်းနေတယ်ဟုတ်နော်ဒီဘက်ကအကုသိုလ်ကြီးခံထားလိုက်တော့ကိုကမလိုက်နိုင်တော့ဘူး ယ်တောင်းတို့လူကျင်တော့မရကြဘူးခုတို့ရနေတာနဲ့တို့လူကျင်တာနဲ့အဲကြိုက်သွားလားဟဲ့ကြိုက်တယ်မကြိုက်ဘူးပင်တော့ကြိုက်မှုဖြစ်မလွယ်ပါဘူးဗျာဒီမှာခမည်းလောက်နေမှာပါဗျာမှန်ပါမှန်ပါဟောတော့ကျန်လာဒီကတော့ကြိုက်တော့ပါပြီကြိုက်ပါဗျာအာကြိုက်တော့ကားလာဗျာကျန်လာဒီကြိုက်ကြလားဟဲ့ဟာဘယ်သူတော့ွက်တီးကဟင် ခမည်းလားကွက်တီးဘာကြီးဘာကြီးများကွက်ပြီးတီးထားပါလိမ့်လို့။အောင်မဘာကြီးများကွက်တီးထားပါလိမ့်ဒါအောင်မကွက်တီးကြတာကြည့်ပါဦး။ဟင်ဟင်ဟင်အောင်မလုတ်ကြောင်မယ်။ဟင်အဲကွက်တီးပလားမတီးသေးပါဘူးခင်ဗျ။ဟင်အဲဒီဟိုဘက်ကရှိတဲ့ပြည်နာအချိန်ကိုကိုလုတ်ခဲ့တဲ့ကောင်းမှုအချိန်ကိုဒီဘက်ကကောင်းစိတ်နဲ့ယူဟုတ်ကလား။ဟင် ဒီမှာသံဃာရှိတယ်သံဃာလှူလိုက်တယ်။ခုနကသံဃာ့သိက္ခာကိုအာရုံပြုလှူလိုက်ရင်ကိုယ့်ပွင့်သင့်ပါလျက်နဲ့မပွင့်တာကိုသံဃာရဲ့သိက္ခာကပယ်ပေး။ဟိုကအရှိန်ကဒါမှလိုက်နိုင်မှာပေါ့။ဟုတ်ကလားဗျ။ဒီနည်းနဲ့သုံးရတယ်။တို့သွားလမ်းမှားနေလို့ပြောတာနော်။လိုချင်တာတော့လိုချင်တာပဲ။လိုချင်တာကိုမရှာတတ်လို့မလိုချင်တာဖြစ်နေလို့ဒီစကားပြောတာ။ဟင်အဲဒီတော့ဟို ဒကာကြီးအေးတို့မှသိမှာပါ။ဥက္ကလာဦးတို့၊ထက်တထောင်ကြီးတို့၊ဆယ်တောင်ကြီးတို့။ဆယ်တောင်ကြီးကအင်းစိန်ခါးပွဲကြံတိုက်ပွဲ၉၉၂ကိုသက္ကရာဇ်ဖြစ်သွားတာ။အဲဒီကနေဆယ်တောင်ကြီးကိုအင်းစိန်တိုက်ပွဲ၉၉၂ကိုသက္ကရာဇ်ဖြိုလိုက်တဲ့အတွက်၁၁တောင်ကြီးကို၁၉၂ကို၁၁တောင်ကြီးတင်ရတာ။ဟိုဘက်ကို၁၂တောင်၁၃တောင်နဲ့နှစ်တိုင်းတင်ရမှာဆိုတော့ဘိုးတော်မင်္ဂေါကဥက္ကလာဦးလို့ပြောလိုက်တာ 12တောင်မဟုတ်တော့ဘဲနဲ့အဲ့ဒါအောက်မှာ6တောင်ထည့်ထားတယ်အပေါ်မှာ12တောင်18တောင်ရှိတယ်အဲ့ဒါဥက္ကလာဥအဲ့ဒီချိန်မှာဥက္ကလာပေါ်သေးဘူးနော်သူဆက်တဲ့ခုနှစ်ကတည်းကခင်ကြီးရဲ့တို့တော့ဟိုညီချမ်းအိုးကြီးရေးထားတော့12ခုမဟုတ်ဘူးလားမှန်ပါတယ်ရေးထားတာရေးထားတာ12ခုနှစ်က12ခုနှစ်ကအဲ့ဒီပြီးမှသူဟိုဘူပါကိုသွားတာအဲ့တော့သူဟာတွေက ခုနကပုဂ္ဂိုလ်စွဲနဲ့ပုဂ္ဂိုလ်တွေကပေါ့ဘိုးတော်ကယ်ပါ၊ကယ်ပါနဲ့လိုက်ပြောတယ်။အဲ့တော့သူကမော့ကြည့်ပြီးငါကယ်ပါမဟုတ်ဘူး၊နင်တို့သာကတော်မူတာ။ဟုတ်ကဲ့လဲ။ဟင်၊ဘယ်နဲ့တုန်းသမီး၊နင်တို့တထောင်စာလား၊ဘာလား။ဟင်။တထောင်စာပါပဲဘုရား။ငါကယ်ပါမဟုတ်ဘူး၊နင်တို့သာတထောင်စား ပြီးတော့ပုဂ္ဂိုလ်တွေမှန်သမျှကျင့်နေတာလောကနဲ့သာသနာအတွက်ပေးနေတာပဲ။သိအောင်ပေးတာမျိုးမှမဟုတ်ဘဲနဲ့၊ရော့အင်းမှမဟုတ်ဘဲနဲ့၊ရုပ်ပစ္စည်းမှမဟုတ်ဘဲနဲ့၊ရလို့ရမှန်းလည်းသိတာမှမဟုတ်ဘဲနဲ့။ရလို့ရမှန်းသိတာမဟုတ်ဘူး။တို့ကတို့ဘာနဲ့တွေ့တုန်းကပွဲကြီးတင်ဟ၊သိက္ခာစင်တွေတက်ဟ၊မီးကြီးထိုးဟနဲ့ထင်တာပေါ့။ဘာမှမပါဘူး။တို့ကျောင်းလည်းလာသေး ဘာမှလည်းအကျင့်လာလည်းမကျင့်ရဘူး။ဘောနေဟိုဘာတော့ထုံတို့ခိုင်လို့ခိုင်ဘာတာရီပဲလျှောက်ခိုင်ဒီနောက်ဘူးနောက်ဖီးခုံညိုဝိုင်တဲ့လီကာကြီးနဲ့ဟိုတာမန်နေဖေးတော့တူကွယ်ဟိုမိကူရောင်တို့တော့တူကွယ်ဟိုမှာငါကအာထုတ်တရားအာထုတ်ချင်လို့လာတာဒါရီခိုင်းနေဘာလုံးဟုတ်တာဒီချိုးပြီးအင်ပြန်မဲ့လို့တော့သူ့တော်ကိုချတော့ခတ်တီတီပဲဝိတ်ကမခဲယူမဟုတ်ကွာ ဆောင်းတခါဖို့ပဲရှိပါတော့ဟင်ဟင်ခတ်ဒီဒီနဲ့တို့အဲ့လိုပြောတော့ဟိုတို့ကနောက်ကနေသူ့ပြမှားနေတာဟုတ်ဟင်တဲ့တယ်ရမှာတို့ကတဲ့တယ်ပြီးတယ်ရှင်းတာဟုတ်ဟုတ်ဘူးမနှောမနှောချင်းတဲ့ကိုရောဓမ္မတာနဲ့ဟိုဘက်ကကိုဘက်ကစေတနာနဲ့သူတို့ချင်းပေးနေတာဆရာတော်တို့သူကြောင်းလဲနေရာလေးဘာလဲလို့ပါဘူးဘာမှလည်းခိုင်းတာလည်းမဟုတ်တော့ဟုတ်တယ်နောက်တော့ပြောတယ်စောင်းစောင်းပြီးဘိုးတော်က ပေးတာညစ်တယ်ငါသားရဲ့ပေးလို့ပေးမှမသိဘူးဟင်ဟင်စောင်းပြောတာပေါ့လေတို့ပေးတာညစ်တယ်ငါသားရဲ့ပေးလို့ပေးမှမသိဘူးအကြောင်းပေါ်မှသိရတာငါသားရဲ့ဒီလိုပြောလေကိုပြောတယ်မသိဘူးသူကသူကပြောတာဘိုးတော်ပြောတာဘူး။ဒါလည်းဘိုးတော်တယ်သူဘာမှလည်းမပေးဘူး။ဟုတ်ကလားဟဲ့။ဟင်အဲဒီ ထန်းငတောင်ကြီးမှာလာပြီးဥက္ကလာဦးမှာအဲဒီကိုးခုဆယ်ခုဆယ်တခုပေါ့ဗျာဆယ်တောင်ဆယ်တောင်ဆယ်တောင်မဟုတ်ဘူးလားအဲ့ဒါပါလို့တော့အဲဒီဦးချုံးသိမ့်ဆိုတာလမ်းကုန်ကတခါတော့ဝိဇာအဲဘာဖြစ်ဖြစ်ပေးနိုင်လဲဆိုတာခြေစုပ်လက်နာနဲ့ဟိုရလို့ရညာပုဂ္ဂိုလ်သွဲနေပေါ့ဗျာအကုန်လုံးလိုက်လောက်တာတောင်းပြောတယ်ထင်တယ်နော်ဒီလိုဟင်ကြာခြေစုပ်လက်နဲ့ဘိုးတော်ဘာလို့ရမလဲဘာပါပဲနဲ့ညနေနဲ့လို့အဲဒီကနေပြီးတော့ဟို ဟိုပါမသွားခင်ပြီးသွားတာရွှေဆံတော်ရောက်အဲ့ဒီထေလာလိုက်ပြီးတော့ဝေယဝိသလုပ်ရွှေဆံတော်ကြတော့မအောင်နိုင်တော့ဘူးတောင်းတော့တာဘိုးတော်တပည့်တော်တို့အရှင်ဖခင်အတွက်လိုက်လို့ရတာလည်းမနှဲတော့ပါဘူးပေးသင့်ပေးတာဒါလေးများပေးပါဦးဖခင်လို့တောင်းဆိုအဲ့တော့ဘိုးတော်ကမှတ်နေရနေဖြတ်ဆိုတော့ညလုံးလေးဖွင့်ကြည့်ဒီကောင်ငါပေးရမကောင်းမဲရှိတယ် ဟလာငညိုဟဲ့မော်ကြီးဒီကောင်ငါပေးရမကောင်းမရှိသွားမယ်လို့ဆိုကြတယ်တို့ကယုံကြည်စီလို့ထင်ပါဘူးဒါမှမဟုတ်လည်းခင်ဗျားတို့တပါပါလိုက်တော့တပါပါလိုက်ရှောက်နေတာမတောင်းရပါဘူးပေးနေပါတယ်ဆိုမှဟင်တော့အဲခင်မင်းစင်ရဲ့သောတာရှင်တို့လိုရာဆိုလို့အဲ့ဒီအိမ်တအိမ်မဲဝင်လာဟာအဲ့ဒီတခြင်းကဟင်ဟုတ်နော် ဒါဘာမှမှားစရာမရှိတဲ့ဥပမာပါဒါအမြဲတမ်းပြောတဲ့ဥပမာပါအဲသောတာရှင်တို့လူလာဆိုတောင်းတဲ့အကောင်အကျူးပဲဟုတ်နော်မမဆက်မတောင်းလည်းဝင်တာပဲမဟုတ်ဘူးမမဟင်မမအဲ့တော့တောင်းတာအကျူးမဟုတ်ဘူးလားဒုက္ခတွေတောင်းတာ။ဒါကြီးတွေဟောခင်ကြီးကတော့ယူတယ်။ဘာလို့လဲယူလဲဗျ။အမအမ အိမ်ကြပြောခံတော့မှာဆိုလို့ဗျာမှန်ပါဗျာဟုတ်ကလားတောင်းပါနဲ့ငါပြီးဟိုလိုလိုမချမ်းသာတာပြောသွားတို့အကျင့်ပြက်နေတာဟောသူခင်ဗျာဒီလိုဟောသူဒါဖြစ်နေမပြောသူ့ဟာသူပယ်သွားမှာပေါ့တို့လိုရတာမှမဟုတ်တာတို့ပြီးနိုင်တာမှမဟုတ်တာဟုတ်နော်မှန်ပါဗျာဒါတို့နောက်ကပြီးမလိမ်မာလို့ပြောတာဒီတကားဒါနေရာတိုင်းလည်းဒီတကားမပြောဘူးခင်ဗျားတို့ဟိုနောက်ကလိုက်ပြီးတော့ ဟိုကဲပါကဲပါလုံးတာတွေပြောဟုတ်နော်စကဲပါလုံးတာတွေပြောတယ်မှန်ပါဗျာဟင်မှန်ပါဗျာဟင်အဲတို့ဘာလို့ပန်ထူးတို့ကကဲပါတယ်ပါသလားပါလာဟဲ့ကန်ထူးမပါပါဘူးဗျာပုတ်ကလာဟဲ့ဟင်လုတ်ပြလိုပါဘူးပေးနေတာကြီးပေးပါဆိုတော့ဘယ်လိုလုပ်ပေးရမှာလဲဟဲ့ဟင်ပေးနေတာကြီးပေးပါဟင်အဲတို့ဘာက ရှင်ဘုရားရှိခိုးလည်းအော်ကြီးသူများတွေပါကြောက်အော်ရတာမေတ္တာပို့လည်းအော်ကြီးအဲဒီထွက်ခါနီးတစ်နှစ်လို့ကြတော့ညနှစ်ချက်ထိုးမှထားအော်အကုန်လုံးပြီးအောင်အော်တစ်နှစ်လုံးလုံးအော်ဟုတ်ကလားဗျသူပေးတရားရှိတာဒီပေးနေတာပဲကွဒါဟိုတို့ကြားအောင်ပေးတာရှိတယ်မကြားအောင်ပေးတာရှိတယ်ဟိုအမြင်ခံပြီးပေးတာရှိတယ်အမြင်မခံမဲနဲ့ပေးတာရှိတယ်ပေးကြတာသူတော်ကောင်းမှလည်းဘယ်သူတော်ကောင်းဖြစ်ဖြစ် ပရဟိတစိတ်ရှိမှလည်းကြီးပွားတိုးတက်တာမလိုချင်လို့သူတို့လိုချင်တာတွေရတာထင်ဟုတ်ပါဘူးဟင်ဟောပါခင်ဗျဟုတ်နော်မလိုချင်လို့သူတို့လိုချင်တာတွေရနေတာလိုချင်တာကုန်ပယ်ထားလို့သူတို့ဒီလိုဖြစ်တာဟဲ့လိုချင်တာကုန်ပယ်လို့သီလသင်ကြတာဟဲ့လိုချင်တာကုန်ပယ်လို့သူအဲ့လိုသိတိတွေတက်တာဒါသိတိပါစီဟုတ်နော်မမဟင်သိသိကြလို့ထင်တယ်တမီးမမသိတာဝိတ္တုတိကြောင့်ဖြစ်တာသိတာဝိတ္တုတိရှိသီလဝိတ္တုတိဖြစ်တာပဲကွဟုတ်ကလားဒါတို့လူလဲလူ၅ပါးသီလ စင်ကြယ်ရင်လူတတိတက်တာပဲကွ။ဟုတ်နော်။အဲဒီသီလရှိနေရင်နောကကံကောင်းကံကဒီကသီလဆိုတဲ့ကောင်းကံနဲ့မဆက်နိုင်ဘူးလား။ဆက်သွားတာပဲ။မတောင့်ရပါဘူး။ပြီးတော့ကိုယ်လုပ်မှရ။ကိုယ်မလုပ်ဘဲနဲ့လည်းမကယ်နိုင်ဘူး။တို့စာထဲပါသေးတယ်သီဟိုကဒေါဟနဆိုတဲ့ရွာကလယ်သမား။မိုးတွင်းကျတော့လယ်ခြားလမ်းဖြစ်နော်။ဘယ်မှမောင်းလို့မရတော့ဘူး ဘွယ်ရှိတဲ့ဒီလမ်းမဟုတ်ဘူးလားမှန်ပါဗျာအဲဒီမှာနေဝင်ကန်ဒီမောင်းလဲနဲ့တော့ကပြန်လာပြီးမောင်းအဲဒီမောင်းတဲ့အချိန်ဘွယ်ကြီးတဲ့ကြပေါ့နွားကလည်းတို့ဟိုဟိုဘွယ်ကြီးကကြီးတော့ရှေ့လည်းမတက်နိုင်ဘူးနောက်ဆုံးလို့လည်းမရတော့ဘူးနေကလည်းဝင်ကန်နေအဲ့တော့အော်ဆိုပဲတော်သူကြီးများခမညာကဲတော်မူပါခမညာဒုက္ခရောက်တော့မှာပါခမညာနော် ဒါတော့ဒေါတဲ့သူအဲဒီဒေါပိုင်နဲ့နာမည်ကြီးကမနေတာတော့လူရောင်ဖန်ဆင်းဖန်ဆင်းပြီးဘေးနာလာဟာကောင်ရနင်းကလဲပေါ်ကနေထိုင်ပြီးကြပါလို့လို့ငါဘယ်လိုလုပ်ခဲ့ပါလဲနင်းဆင်းတွန်းမာတာနင်းအားနောက်ကငါအားကတွန်းပေးလို့ရတာလို့ပြောတယ်ကြာမှန်ပါလေဟင်ဟုတ်သူကတော့လဲပေါ်ကြီးကမိမ့်မိမ့်ကြီးနဲ့ဟိုတော့ကြပါကြပါဟုတ် သူကတော့ပဲပါတယ်လဲလဲပေါ်မှာလဲပေါ်ကြီးကမသိဘူးတဲ့ပါဟုတ်အဲ့တော့တော်သူကြီးကမနေတာတော့ဟိုလူရောင်ဖန်သိမယ်ဟာကောင်ညာမင်းကလည်းဆင်းတူဦးမှာပေါ့မင်းဆင်းတူမှာငါတို့ကနောက်ကအချိန်ပေးနေတာသူတို့နတ်မှာတို့လူရုပ်မှရှိပဲကွအဲ့တော့ဒီလူရုပ်ကအဲ့လိုတို့နေမှာသူတို့ကနောက်ကအာတုံးပေးလို့ရတာ ဟင်ဟုတ်ကလားဗျာဟုတ်ပါတယ်ဟင်အခုလဲနေခွင်ရိုးရီမို့တင်ပါတယ်ကဲပါကဲပါနဲ့လို့မှန်ပါဗျာသူတို့ကတော့ဟိုဆင်းသွန်းတာဟုတ်တယ်ခင်ဗျားတယောက်ဆင်းနေရိုးရိုးရိုးရိုးကန္နာရီဘောဒီလိုပဲအဲသူကနေပေါ်မှန်တော့တိုးနေဗျာကြောက်လို့လာကြောက်လို့အပြန်သူ့ထားတယ်မှာသူ့လို့ဒီမှာလမ်းကလည်းပြီးတာမဟုတ်တော့ဟင်ဟင်ကြောက်လို့လာကြောက်လို့ လေအဲတော့တို့ကိုလုပ်တရားရှိတာခဏဒီရီယိုနဲ့ဥပမာပေးရင်ဟိုအချိန်မှန်မို့ထင်တယ်ဟိလိုင်းချိန်မှန်ဖို့ဒါပဲလူတကွယ်ကဲကြည်နာကြဘူးအာအာအာ